အများအများရှိပါတယ်။ရန်ကုန်မြို့မှာလည်းရှိတယ်၊ခြားခြားမြို့တွေမှာလည်းရှိတော့ရွာတွေမှာလည်းရှိ။အဲဒီတော့ဒီအမျိုးမျိုးတတ်ထားကြဘယ်လိုပဲတတ်ထားသည့်ဖြစ်စေကမူဘုရားသာသနာတော်ကိုကြီးမြတ်ဖို့ရည်ရွယ်ပြီးတော့ဖွဲ့စည်းတဲ့ဖွဲ့စည်းတွေပါပဲ။အဲဒီဖွဲ့စည်းတွေကဘုရားသာသနာတော်ကိုတတ်နိုင်တယ်မြတ်ကြီးမြတ်ကြပါတယ်။ အများအားဖြင့်တော့ပရိယတ်ဒီဘက်ကရှင်းရောက်တာတွေများပါတယ်ပရိယတ်ဒီဘက်ကစာသင်လိုက်ရှင်းရောက်တဲ့အပွဲတွေအများကြီးရှိပါတယ်ပฏิပါတိဘက်ကလည်းဒီခုနေခါတော့တော်တော်များများရှိနေပါတယ်သူတို့ခွင့်ရေးရှိစီရတယ်ဆိုတာပရိယတ်ဒီသာသနာဘက်ကလည်းတိုးတက်တဲ့ညတိုးတက်အောင်ပฏิပါတိဘက်ကလည်းတိုးတက်တဲ့ညတိုးတက်အောင် ကြီးမြောက်ထောက်ပံ့ပြီးတော့နေကြပါလေအကုန်လုံးအာယုံပြုပြီးတော့ကြီးမယ်ဆိုဝမ်းမြောက်စေရပါပဲဗုဒ္ဓသာသနာတော်ကြီးဒီမြင့်စွာတည်ရအောင်လို့ဆောင်ရွက်ပြီးတော့နေကြတာပဲအမှန်ကောင်းတဲ့လုပ်ငန်းပါပဲဒီဗုဒ္ဓသာသနာတော်ကအဖွဲချုပ်ကြီးကဒီဝချက်ကတော့အမြင့်အများဆုံးကြီးမြောက်ဖို့ဆိုတဲ့အတိုင်း မရိယာဒီဘက်ကလည်းဒီဒီကသရရွေးချယ်ပွဲကြီးကျင်းပပြီးတော့စတင်ကြီးမြောက်လာခဲ့ကြအဲဒီမရိယာဒီဘက်ကသံဃာပွဲကြီးကလည်းအစဉ်တမ်းမြင့်ပါတယ်အစဉ်တမ်းမြင့်လို့ဒီဒီကသရဒီအောင်နေတဲ့ပုဂ္ဂိုလ်ကိုအမှန်တမ်းနဲနေပါတယ်အခု20ပြီးခဲ့တဲ့23နှစ်လို့ဆိုရမှာပေါ့လေ23နှစ်အတွင်းမှာ ဒီလီကဒရာအောင်ကသုံးပါးပဲရှိတယ်။နောက်တော့ရည်ရွယ်ချက်ကြီးလေးဒီကသုံးပုံအကုန်လုံးအောင်လို့ရှိရင်မဟာတိတိကဒရာဆိုတာွယ်ပေးဖို့ဆိုတယ်အဲ့ဒါတော့အဲဝင်မိုးရတော့သိကျူးနိုင်တယ်မဟုတ်ဘူးဥစ္စာနာကျပြမှာလည်းသူကအတိပဘက်ကလည်းကြီးမြောက်ပြီးတော့လာကြတာအစဉ်အတိုင်းအမြင့်ဆုံးလို့ဆိုရမှာပါပဲ။ တခြားတခြားဌာနတွေမှာလည်းပရိပတ်ဘက်ကဒီလိုအလားတူရှင်းတော့တာတွေတော့ရှိပါတယ်။ဒါပေမဲ့လို့ပရိပတ်ဘက်ကဟောကြားညွန်ပြရမှာပရိယတိတရားဟောဒေသနာတော်နဲ့ညီနိုင်ပြီးတော့ကြည့်လိုက်လို့ရှိရင်အစဉ်တန်းဘယ်အစဉ်တန်းရှိနေတယ်ဆိုတာပရိယတိဘက်ကကြွကျင်တဲ့ပုဂ္ဂိုလ်တွေကသိမြင်ပါရဲ့ ဒီသာသနာ့ရိပ်သာမှာပฏิပါတိဘက်ကဟောကြားညွှန်ပြနေတာလဲပရိယတိကျမ်းဂန်နေနဲ့နှီးတော့ကြည့်လိုက်လို့ရှိရဲ့ပရိယတိသာပေကျမ်းဂန်တတ်တဲ့ပုဂ္ဂိုလ်ရဲ့အမြင်အားဖြင့်အစဉ်တမ်းမြင့်တယ်ကျမ်းဂန်နေနဲ့ညီညွတ်တယ်အသိယုတ်တိရှိတယ်ခိုင်လုံတယ်ဆိုတာသင်ကြားပါတယ်ဒါတော့ ဒီဗုဒ္ဓသာသနာတော်ကအဘွဲချုပ်ကြီးကထောက်ပံ့တဲ့အတွက်ဒီသာသနာရိပ်သာမှာအားထုတ်ပြီးတော့ဒီရရအနေနဲ့မှာပฏิပါတိဌာနတွေဖွင့်ကြရိပ်သာတွေဖွင့်ကြအဒီရိပ်သာတွေလည်းပဲဓမ္မကြီးရဲ့ဒီနေ့ကဒီခါကမှာ190ကျော်နဲ့တူတယ်ရှိပါတယ်ဒါလည်းပဲပြင်းမပေါက်တာကြီးကြံပါသေးတယ်ဘုံလုံးစီစီပေါက်ပေါက်ဆိုရင်တော့100ကျော်100ကျော်လောက်ရှိပါလိမ့်မယ် နိုင်ငံခြားတွေမှာလည်းရှိတယ်အဲဒီလိုပฏิပါတိဘက်ကသွမ်းသွမ်းဓမ္မဆောင်ရွက်နိုင်တာဟာဗုဒ္ဓဘာသာနှုတ်ကအဖွဲ့ကြီးကကြီးမြောက်ထောက်ပံ့နေတဲ့အတွက်ဒီလိုဆောင်ရွက်နိုင်တာပဲမြတ်စွာဘုရား၏သာသနာတော်ကျေပြန့်ထွန်းကားပြီးတော့သွားတာဟာဒီဗုဒ္ဓဘာသာနှုတ်ကအဖွဲ့ချုပ်ကြီးကထောက်ပံ့အားပေးတဲ့အတွက်အခုလို သုံးပါးကျေပြန့်ပြီးတော့သွားတာပဲပြီးတော့ဒီအဖွဲ့ကြီးကကျန်စာစီရင်ကြည့်မယ်ဆိုလို့ရှိရင်မနာဝမ်းမြောက်စရာဝမ်းသာစရာကောင်းပါတယ်ဒီအဖွဲ့ကြီးထဲမှာဝင်ရောက်ပြီးတော့သာသနာအကျိုးကိုဆောင်ရွက်နေရတဲ့ပုဂ္ဂိုလ်တွေဟာလည်းမနာဝမ်းမြောက်စရာဝမ်းသာစရာကောင်းပါတယ်နေတော့ဒီအဖွဲ့ကြီးထဲမှာဆောင်ရွက်တဲ့ပုဂ္ဂိုလ်တွေ လိုက်နာပြီးတော့ကျင့်နေတဲ့ကျင့်ဝတ်တွေကိုဟိုရင်တစ်နှစ်ကဘုန်းကြီးဟောခဲ့ပါတယ်နာယကကု6ပါးနဲ့သင်္ဃဝုစု4ပါးနဲ့ဟောခဲ့ပါတယ်နာယကကု6ပါးမှာသမာဓိခံရမယ်ဆိုတာအရေးကြီးပါတယ်အဲလိုအရေးကြီးပါတယ်အရာရာအရာရာတိုင်းမှာပဲ အကြီးအကဲဖြစ်နေဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆိုတာသိခါမှပဲဖြစ်တယ်အများနဲ့ဆက်ဆံနေရတာဒီမကရင်တော့မဖြစ်ဘူးသိခါနဲ့အောင်ကြိုးစားပြီးတော့ဆောင်ရွက်ဇာကရိယာနှိုးကြရမယ်မိမိတို့လုံငန်းတာဝန်နဲ့ဆက်ပြီးတော့လိလိကျူပြီးပေါ်ပေါ်ဆော့တာမထားပဲနဲ့နူးနူးကြားကြားဆောင်ရွက်ဖို့ရတယ် အားထုတ်ပြီးတော့နေရဘုရားနဲ့ထားကြလုံးလာရှိရမယ်စိတ်ထဲကရင်လုံးကြရုံမဟုတ်ဘဲနဲ့တကယ်လည်းအလုပ်လုပ်ရမယ်သာဝိဘာကဒေကဆွင့်ပြေးရမယ်တဲ့ဒါကတော့ဒေကဆွင့်ပြေးဖို့ရလူတဲ့နေရာဌာနမှာဒေကဆွင့်ပြေးဖို့ပါပဲဒီဒီမှာတော့အခွဲဒီကနဲ့စာရေးပြီးတင်တာတွေပြီးဆောင်ရွက်တင်တာဆောင်ရွက်တော့ပါပဲတရားသနာရမယ် ဟိုနဲ့အတူတကွဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေဟိုကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေကိုယ့်အောက်ကပုဂ္ဂိုလ်တွေသနာရမယ်အိခနာမျောမြင်နိုင်ရမယ်အကျိုးရှိရာစီကြောင့်ကြီးပွားကြီးပွားကြောင့်မျောမြင်ရမယ်အဲဒီ၆ပါးထဲမှာသမာဆိုတဲ့ဒီကဉ္စကိုနဲ့အိခနာဆိုတဲ့အဖွဲလုပ်ငန်းစဉ် ကြီးပွားကြီးပွားကြောင်းသုတ္တရာသုတ္တကြောင်းညောမြင်ဖို့စဉ်းစားဖို့ဉာဏ်စားဖို့အသေးသေးလည်းတိုးတိုးချဲ့ပြီးဒီကလာဆောင်ရွက်ဖို့ဒါလေးတွေညောမြင်စဉ်းမြင်ဖို့ရလိုပါလိမ့်မယ်တခုရှိတဲ့အခြေအနေတဲ့တိုးတဲ့တိုးအောင်ကောင်းတဲ့ကောင်းအောင်အဖွဲ့ဝင်ပုဂ္ဂိုလ်တွေလည်းများတဲ့များအောင် ဆောင်ရွက်တဲ့ကိစ္စတွေလည်းပဲတိုးတက်ပြီးဒီကလာအောင်မြင်တဲ့အောင်မြင်အောင်ဘာဘာဘာဘာတွေလုပ်ရမယ်ဘယ်လိုလုပ်သင့်လဲဆိုတာလေးကိုသင်မြင်လို့ရအဲ့ဒါတွေကလိုပါလိမ့်မယ်ဥစ္စာဒါကတော့ပူရလို့မရှိပါဘူးသင်မြင်ဆိုတာကတော့လိုနေတာကရှိတယ်ပူရလို့တော့မရှိဘူးအဲဒီနာဂကို၆ပါးခြင်းကဟောရတဲ့ဗာပြီးသားပါပဲဒါသာသင်္ဃဝုထု၄ပါးတဲ့အဲ့ဒါကလည်းရေးကြည့်ပါတယ် သတ္တာရိမာနိဘိက္ခုသင်္ဃဝုတုဓမ္မနိသတ္တာရိဒါနာပိယဝိသံအာထသိယသမာနတ္တတာလေးခုလည်းပဲပြောလို့နားလည်းကောင်းတယ်လို့ဘိက္ခုယံတို့သတ္တာရိ၄ပါးကုန်သောဣမာနိသင်္ဃဝုတုနိဤဤလုံးညီညွတ်ကြောင်းဖြစ်သောဝုထုတို့သည်တန်တိရှိကုန်၏ အဲစီးလုံးညီညွတ်ကြောင်းမကွဲပြားကြောင်းဝိထုတွေလေးပါးရှိတယ်။ဘာတွေတော့ဆိုရင်ဓမ္မာနိဒိနိမေဒီရဏိမူကဒါနာဘေကံကြီးဆိုတာကတပါးတဲ့ဒါကတော့ဘောလောကပဲဆရာတွေမှာပူပြီးအပြီးပြီးပါလိမ့်မယ်ဒီဘုရားသာသနာလောကအဖွဲ့အတွင်းမှာတော့ဆိုရင် သူကမဟုတ်ပါဘူးနဲ့သူပါတယ်အစောဝင်ပုဂ္ဂိုလ်လေးချင်းချင်းပေးတာနေဘူးကလူကမဟုတ်ပါဘူးညော်လဲညော်လဲမှမဟုတ်ပါဘူးဒီဥစ္စာကတော့ဒါကတော့လူလာတာမဟုတ်ဘူးဒါပေမဲ့လို့အခါကာလအားလျော်စွာဒီဝေးတဲ့အခါကာလတွေယူနိုင်ယူပေးနိုင်ပေးတာတွေဒီတော့နည်းနည်းပါးပါးတော့လူချင်းလူမှာပေါ့နည်းနည်းတော့လူဝေးမရှိပါဘူးပေးရဝိဇ္ဇာ ပိယဝိဇ္ဇံပိယဝါစာဖြစ်ပွဲစကားကလည်းတခုပဲဖြစ်ပွဲစကားပြောဆိုခြင်းကတခုအဲ့ဒါတော့ယူကြည့်ပြောကြစီတဲ့အခါကာလကြတော့ရှိရင်ဖြစ်ခင်ပွဲစီမျိုးပွဲလေးစားပွဲဖြစ်တဲ့စကားကိုပြောနိုင်လို့ရဒါလည်းကြိုးစားရပဂရိကနေပြီးတော့ အပြောဆိုတွေပါလေအစ်မပြေရင်လည်းပဲနည်းနည်းပါးပါးသတိပြုပြီးတော့ကျင်ရတာပေါ့နော်အဲဒီစရာလေးအရေးကြီးအဲဒါပြောဆိုကောင်းလို့ရှိရင်မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေကကြည်ညိုတယ်မယူသေးတဲ့ပုဂ္ဂိုလ်တွေယူသေးတယ်မလေးစားသေးတဲ့ပုဂ္ဂိုလ်တွေလေးစားမူလကရန်သူရမဲ့ဖြစ်နေစေကမူသူသာတဲ့စကားကြည်ညိုဝယ်စကားချစ်ခင်ဝယ်စကားစကားကောင်းပြောလိုက်လို့ရှိရင် ကျိုးရပြောင်းပြောင်းဖြစ်ပြီးတော့အဆင်ပြေသွားမနာဟန်ကြမူလကအမှန်ချစ်ခင်နေတဲ့ပုဂ္ဂိုလ်ပဲမယ်လို့နာမခန္ဓာတဲ့စကားလူများမကြိုက်တဲ့စကားသွားပြောမိလို့ရှိတယ်အရှင်မကြီးဖြစ်တာတယ်ကျွဲပြတတ်တယ်ဒီညာလည်းပြောနေအင်းဒီလူအိမ်သား အချင်းချင်းတောင်မှအမှန်တရားကြည့်ခင်နေတာတောင်မှအပြောဆိုအရှင်မကြတဲ့အရှင်မကြည့်လို့ရှိရင်ကြွဲပြတဲ့ညာဖြစ်တယ်အဲဒါတော့အပြောဆိုလေးဒီကျိုးသာသာပြရပြောဆိုဖို့ရအရေးကြီးပါတယ်ဒါကလည်းလူတယ်တော့မရှိပါဘူးဥစ္စာကတော့ဒါလည်းပူတယ်တော့မရှိပါဘူးဥစ္စာတော့လိုးနေတာအဲကျိုးကျိုးသာသာပြောဆိုမှုကပြင်ကပူနေတယ်ဒါနည်းနည်းပူနေတယ်လို့မရှိဘူးကတော့လိုးနေတာပါပဲ အဲဒီလိုနေတာတွေမလိုရအောင်ကျူးစားဖို့ယူဆိုင်ဖို့ပါပဲဒီနေရာမှာမဆိုပဲဒီပြရဝပြရဝါစာဆိုတဲ့ချစ်ခင်ဒီမျိုးပဲစကားကိုပြောတာကတော့အမှန်တရားကြီးရောက်ပါတယ်အဲဒါကြောင့်အဲဒီလိုအပြောဆိုမျိုးတဲ့ဒီမှာအဖွဲ့ဝင်ပုဂ္ဂိုလ်တွေအသင်းဝင်ပုဂ္ဂိုလ်တွေအချင်းချင်း ပြည့်စုံတယ်ပြည့်စုံအောင်ကောင်းတယ်ကောင်းအောင်ရုပ်ဝတ္ထုရဘုညက်ထားမှပြီးတော့ဒါတတိပေးပါလေအထသရိယာအကျိုးစီးပွားကိုဆောင်ရွက်ခြင်းဘဝဝင်ချင်းချင်းလည်းပဲတတ်နိုင်တယ်များတော့ကုညီဆောင်ရွက်ရတာလေကုညီဆောင်ရွက်စရာလေးတွေပေါ်လာတဲ့ကကုညီဆောင်ရွက်ရတာဒါကတော့သိနေလားသိနေတယ်မထင်ပါဘူးဒါကတော့ဆောင်ရွက်ဆောင်ရွက်နေကြမှာပါဒါကတော့ရှင်အကြောင်းမရှိတော့ဘူး အဲဒီအဖွဲ့အနေနဲ့ဆောင်ရွက်ရမယ့်ကိစ္စတွေတော့ရှင်အဲ့ဒါကတော့ဒီရှိပါလိမ့်မယ်ဒီဥစ္စာကတော့အဲတော့ဆောင်လဲဆောင်ရွက်နေတာပါပဲဒါပေမဲ့လို့အဲဒီဆောင်ရွက်နေတာပြည့်စုံပြီလို့မဆိုနိုင်သေးဘူးသူကအဲဆရာလေးတွေအကျွင်းကြံနေလဲရှိတာရှိကြပါလိမ့်မယ်အဲဒီတော့အဲဒီဥစ္စာလေးတွေလူသားလေးတွေလည်းပြည့်စုံနေတယ်ပြည့်စုံအောင်တိုးတက်နေတယ်တိုးတက်အောင်အဲဆောင်ရွက်ပြီးတော့သွားဖို့အားသရှိရသမာနတ္တတာအဲဒါရေးကြည့် ebe enwer be ogọ ikenyee e e anya aaaja ụi ya aya a ha ioroeke bila eanya ရေချင်းနေရာချင်းတော့ကိုကရေချင်းနေအများကြီးသားနာတွေရှိရင်လည်းရှိမှာပေါ့ရှိရမယ်လို့ရေချင်းကိုကသားနေပဲမယ်လို့ရေချင်းမရှိတဲ့ပုဂ္ဂိုလ်တွေပဲအဲဓာနုနေရာချင်းဆက်ဆံရမယ်တဲ့ဒီလိုဆက်ဆံလို့ရှိရင်ပုံပြီးခီးရောက်ပါတယ်လူတွေကများသောအမိကိုကိုအောက်တာနှိမ့်ချတာရင်မကြိုက်ကြဘူးပဲပုဂ္ဂိုလ်မှမကြိုက်ဘူးအောက်ကြတဲ့ပုဂ္ဂိုလ်ကလည်းအောက်ချတာမကြိုက်ဘူးသူက အထက်ကြတဲ့ပုဂ္ဂိုလ်တော့ပြောကြမရှိဘူး။ဓာနုပုဂ္ဂိုလ်များနှိမ့်ချတာဒါမှမကြိုက်သေးဘူး။ဒါတော့သမဏတတအဲညီညညီလူဓာနုထားပြီးဒီကလာပေါင်းစပ်ဆက်ဆံရင်ပြောကြရှိတဲ့ကဆိုကြရှိတဲ့ကဓာနုအနေအားဖြင့်ထားပြီးကြတာပြောဆိုပါညွှန်ကြပါအဲဒါအရေးကြီးပါတယ်အဲဒီ သင်္ဃာတရား၄ပါးအရင်ကလည်းပြောပြီးသားပါပဲသူလက်ထပ်ပြီးတော့ပြောရတာကတော့သူပူတယ်လို့မရှိပါဘူးသူကတော့အများအားသတိရပြီးတော့ကျင့်ရမယ်ကျင့်ဝတ်တွေပါပဲအဲဒီတိုင်းသင်္ဃာတရား၄ပါးနဲ့ဆောင်ရွက်ပြီးတော့သွားလို့ရှိရင်အပွဲစည်းရဲမှာပါဝင်တဲ့ပုဂ္ဂိုလ်တွေချင်းချင်းညီညွတ်နေဒီဝံကွဲကြစရာမရှိဘူး အများရာစီးလုံးညီညွတ်ပြီးကြလာနေအများရာစီးလုံးညီညွတ်နေလို့ရှိရင်ကိစ္စတွေကဆောင်ရွက်လို့ကြီးမြောက်တာပဲနောက်တစ်ခုကတော့မေတ္တာကာယကံနဲ့မေတ္တာဝစီကံနဲ့မေတ္တာမနောကံနဲ့ဒါလေးရတယ်ရေးကြည့်တယ်ပြန်နေရာတိုင်းနေရာတိုင်းမှာရေးကြည့်ပါလားဒါလည်းသူသင်္ခါတရားပါပဲသင်္ခါတရားသူက6မျိုးရှိတယ်အဲဒီမှာလည်း6မျိုးတွေကသူသုံးခုပဲ ထုတ်ပါတော့ဒိဋ္ဌိဟာတွေလည်းရှိပါသေးတယ်အဲမေတ္တာကာရတာမေတ္တာရှိသွားပြီးတော့ပြုတယ်အမှုကိစ္စတွေမေတ္တာကာရကံတော့ခေါ်ပါတယ်ဘင်းဝင်ဖွဲ့ဝင်ချင်းချင်းမေတ္တာဖြင့်ဆောင်ရွက်ကြရှိတာကိုယ်ပင်မခံပြီးဆောင်ရွက်ရမယ်တဲ့ဘေးဘေးကြီးကြီးကိုကိုယ်ပင်မဆိုလဲပြောရလဲသိမပင်မမှာဘူး อืมဒုရဘာကိစ္စလေးကိုဆောင်ရမယ်ကြီးတဲ့ပုဂ္ဂိုလ်လည်းကြီးတဲ့ပုဂ္ဂိုလ်လည်းဓာနုပုဂ္ဂိုလ်လည်းဓာနုပုဂ္ဂိုလ်လည်းငယ်တဲ့ပုဂ္ဂိုလ်ဖြစ်စေကမူသူကိုယ်တိုင်တူတဲ့မဆောင်ရနိုင်တဲ့ကိစ္စကိုကဝိုင်းဝန်းပြီးကလည်းဆောင်ရလိုက်အဲ့ဒီတော့ပါဘူးကိုယ်မူရာဖြင့်ပြုလို့ဆောင်ရတယ်မိမိကိုယ်မူရာဖြင့်ပြုလို့ဆောင်ရတဲ့အတွက်တပါးသောသူဟာ စိတ်ချမ်းသာကိုချမ်းသာရှိပါစေလို့အဲဒီလိုမေတ္တာစိတ်နဲ့ဆောင်ရွက်တဲ့ဥစ္စာမေတ္တာတရားကခေါ်ပါတယ်အနိပါပဲဖြတ်သွားအောင်တော့ဒီတော့တို့ဘာလို့နင်းတာကစပြီးတော့ပြောတယ်အဲဒီသာသာဒီငွေ့နင်းယူသွားလို့ရှိရင်ဘေးကပုဂ္ဂိုလ်ကဘာမှမရှိဘူး အဲနောက်ဘေးနာကနေကျန်ကျန်ထန်ထန်နင်းသွားလို့ရှိရင်သူ့ကိုမယိုသေးရမလားဒီမစက်ရမလားဆိုပြီးတော့အဲသင်္ခါရကဖြစ်တတ်တယ်အဲဒီလိုကိုပြင်းဆောင်ရဲစီရတယ်ရှိပါတယ်တကားပြီးပြုံးဖွင့်အောင်တော့အဲဒီလိုဟာလည်းပဲဒီလိုပဲကျန်ကျန်ထန်ထန်လုပ်လို့ရှိရင်ဘေးကပုဂ္ဂိုလ်မှာစိတ်မချမ်းသာဖြစ်မိုက်လဲတာတို့ဘာလို့ဆက်ရရပါပဲအဲအနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်တွေ စိတ်ဆင်းရဲမှုကိုဆင်းရဲမှုမဖြစ်ရအောင်ရည်ရွယ်ပြီးတော့ဆောင်ရွက်တင်တဲ့မှုကိစ္စတွေဆောင်ရွက်အဲဒုက္ခိစ္စရှိရင်လည်းဆောင်ရွက်အဲဒီလိုချမ်းသာစီလိုတဲ့စိတ်ဓာတ်ဖြင့်ဆောင်ရွက်တဲ့ကိုယ်မူရာတွေမေတ္တာကာယကံလို့ခေါ်တယ်ဒီမေတ္တာကာယကရှိတဲ့ပုဂ္ဂိုလ်ဟာအတူနေပုဂ္ဂိုလ်တွေကမမေ့နိုင်ဘူးအတူနေတဲ့ခါလည်းမမေ့နိုင်ဘူးအတူနေလို့တရားစီကွဲပြားတဝေးအဝေးအဝေးရောက်နေတဲ့ခါလည်းမမေ့နိုင်ဘူးလေသူကိုယေရှုတွေက အများအားချစ်ခင်ကြည်ညိုလေးစားမှုရှိနေပါတယ်မေတ္တာဝစီကဘုန်းကပိယဝါစာနဲ့သဘောအချင်းနဲ့အတူတူပါပဲမေတ္တာဝစီကကိုပြောတဲ့စကားကြားတော်အချင်းတစ်ခါသားပုဂ္ဂိုလ်မှာကိုဆင်းရဲစိတ်ဆင်းရဲမဖြစ်ပါစေနဲ့အဲစိတ်ချမ်းသာကိုချမ်းသာဖြစ်ပါစေစိတ်ချမ်းသာကိုချမ်းသာဖြစ်စေဖို့ရည်ရွယ်ပြီးတော့ပြောတဲ့စကားကပိယဝါစာပါပဲ သိခင်ဒီလိုပဲဒီတဲ့စကားချူတာတဲ့စကားတွေပြောအပြည့်ရှိတော့ပြောအောင်တော့ဒီလိုသာသာနဲ့အပြည့်ကိုပေါ်ပြပြီးသောသာရာပြောလိုက်လို့ရှိရင်အမှန်ကျေးဇူးတင်ပါတယ်သူပြည့်စီမနဲ့ပြီးသွားတယ်အဲသူပြည့်စီမပြီးအောင်နေမဟုတ်ငါငါပြည့်ရှိပဲမယ်လို့သူသူသာသာပြောပါပြီလေဆိုပြီးတော့ကျေးဇူးတင်တယ်လူတွေလည်းဒီစားမှန်ကောင်းပါတယ်အဲမေတ္တာဝစီကနဲ့မေတ္တာမနောကံကတော့သိသေးတာပဲ ဒါကတော့မမြင်ရဘူးမကြားရဘူးမတွေ့ရဘူးသို့တော်လည်းအချင်းချင်းချမ်းသာပါစေဆိုတဲ့မေတ္တာစိတ်ဓာတ်အားလျော်စွာနှလုံးသွင်းနိုင်ဖို့ပါပဲအဲဒါတော့သူပြောခဲ့တဲ့နာရတာကို6ပါးသင်္ဃာဝတ္ထု4ပါးမေတ္တာကာယကမေတ္တာဝစီယမေတ္တာမနောကဆိုတဲ့အဲဒီကျင့်ဝတ်တွေဖြင့် မိမိတို့တတ်နိုင်တယ်မြတ်ပြန်သုံးပြီးသွားကြဖို့ပါပဲခொနဲ့ကအိခနာဆိုတဲ့အသင်းအဖွဲ့တို့တရားတို့တဲ့ကြောင်းကြီးပွားကြီးပွားကြောင်းယူများအများကြောင်းအဲသုသာဆင်ရင်မှုတွေမှာကိုယ်တိုင်လည်းသုသာဆင်ရင်နိုင်ပါတယ်သူတို့ဘာကအကြံဉာဏ်ရလို့အကြံဉာဏ်ပေးလို့ရှိရင်လည်းအဲဒီလိုဥစ္စာလေးတွေကစဉ်းစားရအာသာဒုက္ခနေတာပဲတောင်းဝန်လေးနေတာပဲဆိုပြီးတော့ဒီလိုဟာတွေကမငြင်းဘူးတော့ တယောက်နဲ့မနိုင်တဲ့တာဝန်ဖြစ်ခဲ့လို့ရှိရင်နှစ်ယောက်ဆောင်ရွက်ရုံပဲနှစ်ယောက်မနိုင်ရင်သုံးယောက်သုံးယောက်မနိုင်ရင်လေးယောက်အဲတိုးချက်ပြီးတော့ဆောင်ရွက်သွားရုံပါပဲဒါတော့ဆောင်ရွက်တဲ့အမှုကိစ္စတွေကိုယ်တိုင်နဲ့စဉ်းစားရမယ်အဲတပါးသောပုဂ္ဂိုလ်ကအကြံဉာဏ်ပေးလို့ရှိရင်လည်းစဉ်းစားပြီးတော့အဲတန်နေကြဆောင်ရွက်ပြီးတော့သွားဖို့ရပါပဲဝိမေဒိဋ္ဌိဖာဏိတာဉာဏ်ရှိပုဂ္ဂိုလ်နှဝိရှိတယ်တဲ့ယောသ အနာဂတံပါရဏနဝဟတိယောဇအာဂတံပါရံဝဟတိယောဇကျင်ပုဂ္ဂိုလ်သည်နာဂတံပါရမရောက်သေးတဲ့ဝင်ကိုနဝဟတိမဆောင်ဘူးကိုတောင်မဟုတ်တဲ့ဥစ္စာကိုမဆောင်တာကလည်းပညာရှိမာဒီမာတဲ့ပုဂ္ဂိုလ်တူပဲတဲ့ကိုတောင်မဟုတ်ဘုနဲ့မဆိုင်တဲ့ကိစ္စမဆောင်ရတာကလည်းတူပဲတဲ့ ရောစခြင်းပုဂ္ဂိုလ်ကလေးအာဂတံဘာရံရောက်လာသောတာဝန်ကိုဝဟတိဆောင်ရွက်၏အဲရောက်လာတဲ့တောင် ကိုတောင်ဖြစ်တာကိုလည်းကျေပြွန်ဆောင်ရွက်တယ်အခုတော့ဘုရားသုံးရဖြစ်တဲ့ပုဂ္ဂိုလ်တွေကြာရကြာပြီးတော့မိမိတို့တာဝန်တွေဆောင်ရွက်ခုရတာပဲယူကြည့်တာအဲရောက်လာတဲ့တောင်ဘုရားသာသနာတို့ကအခွင့်အရေးဆိုင်ရာလှုပ်တဲ့လှုပ်ထိုက်တဲ့ဒီွယ်ကြီးကြီးပွားကြီးပွားကြောင်း ပฏิပတ်တိသာသနာတော်ကြီးပွားကြီးပွားကြောင်းအဲဆောင်ရွက်ပြင်ဆောင်ရွက်ထိုက်တဲ့တာဝန်လေးတွေဒီလည်းရှိနေတာပါပဲအဲဒီဆောင်ရွက်ပြင်ဆောင်ရွက်တဲ့တာဝန်တွေကိုမလီဟင်းရအောင်တို့တဲ့တဲ့ညတို့တဲ့ရအောင်မိမိတို့အသွမ်းရှိတဲ့ညစူးစားပြီးတော့ဆောင်ရွက်သွားဖို့ရပါပဲအဲဒီဆောင်ရွက်သွားတော့မြတ်စွာဘုရားဟောကြားတော်မူတဲ့ ဝိမေဒိသေပါဏိတာဆိုတဲ့ဒေသနာနဲ့အညီညာရှိပုဂ္ဂိုလ်အဲသင်္ကေသင်ရှားပြည့်ပြီးတော့မိမိတို့လူလားအပ်တဲ့မညာပူညာနိဗ္ဗာန်တရားတွေကိုလင်းမြန်စွာဆက်ရောက်ပြီးတော့မျက်မှောက်ပြုနိုင်ကြပါစေ။သာသာ